ကတရားအထုတ်ရမိယာကလျာဏမိတ်တာကအလွန်အရေးကြီးလို့လို့မြတ်စွာဘုရားကိုယ်တိုင်အထူးတလေပေါ့လေကလျာဏမိတ်တာကိုယ်ကြီးမိတ်ကြတော့ပါလား မြတ်စွာဘုရားအစုံမိတ်ကတော့ပါဠိတော်သက်သက်ဆိုတော့အကျိုးခုံကြီးတွေပေါ့ကလျဏခုံကြီးတွေပဲပေါ်ပြပါတယ်ဘာကြောင့်အများကြီးချစ်ခင်ညလုံးခံရတယ်လဲဘာကြောင့်အလေးစားခံရပါလဲဆိုတော့ဗောလေအဲ့ဒါဒီတော့မြတ်စွာဘုရားကရှင်းမပြအောင် ပြီးတော့အများရဲ့ချစ်ခင်မြန်လို့ခံရတာအလေးစားခံရတာအများရဲ့မေတ္တာအထခံရတာမေတ္တာဖို့ခံရတာသူတစ်ပါးကိုလည်းပဲလေးလေးမာမာနဲ့ပေါ့လေပြောရဆိုရဆက်ဆံတတ်တာတတိယဖြင့်လည်းပဲကိုယ်အမိပြုနေတဲ့ပုဂ္ဂိုလ်ရဲ့ကြောက်ွက်ကိုပေါ့လေထောက်ပြတတ်တာ သူတစ်ပါးကဝေဖန်ပြစ်တင်လို့ရှိရင်လည်းပဲပြောဆိုခံနိုင်ရရှိတာပေါ့လေပြီးတော့သူများဟောရပြောရမယ်ဆိုတော့ကိုကလေးလေးနဲ့နဲ့ပေါ့လေစာပေတွေလည်းသိရစာပေတိုင်းနဲ့ကျင့်သုံးလို့စာပေနဲ့လက်တွေ့နဲ့ပေါင်းစပ်ပြီးတော့ကျင့်တော့လည်းပဲပြောပြတတ်ဖို့လိုပါတယ် အဲနောက်ဆုံးကိုယ်မိပြုတဲ့ပုံပေါ်တွေကိုမတင့်တော်တဲ့နေရာမှာအသုံးမချဘူးပေါ့လေဒါလည်းသိအရေးကြီးတာပဲလောကမှာတော့ဒါတွေကိုတပည့်ကြီးအလွယ်သုံးချမတော်တဲ့ကြီးအသုံးချတာကြီးရှိနေကြတော့တယ်အဲဒီမှာပေါ်ပြတာတော့ ကျိုးပြကလျာကုံကြီးကျော်လားမြတ်စွာဘုရားကိုယ်တိုင်လည်းပဲဒီကုံကြီးတွေနဲ့ပြည့်စုံပါလားအထူးပြောစရာမရှိတော့အဲ့တော့ဒီကုံကြီးတွေနဲ့ပြည့်စုံတော့ကိုယ်ဘဝထက်တန်းကျပြည့်မြတ်တဲ့အနေထားရောက်အောင်ကျင့်သုံးရမှာအကုလောက်တဲ့ ကိုယ်ရည်ရှိပြီဆိုလို့ရှိရင်အမိကိုကကလျဏမေတ္တာကကံထုတ်ကောင်မှခက်ထားရမယ်လို့တော့ဒီလိုဆိုပါတယ်တော့အဲဒါတော့အရေးကြီးပါတယ်ဒီမှာကလျဏမေတ္တာကိုအဲတော့မလိယပြောခဲ့တဲ့အကျိုးပြကလျဏကုန်ကြီးဟာအကြောင်းပဲလို့ခံခံခဲ့တယ်ဆိုတာပေါ့လေ ဒီနေ့အကြောင်းပြကရုဏာဂုံကြီးရှင်းမျိုးအချင်းချုပ်သင်ပြပါမယ်အကြောင်းဂုံကြီးရတော့ရှင်းမျိုးပြထားပါတယ်ပြထားပုံကတော့ကရုဏာမိတော်ရှိသတ္တသံဃာနောဟောတိသီလသံဃာနောဟောတိ သုဒ္ဓဆံဃနောဟောတိစသည်စသည်ပါလိဒါတွေပါပဲကရဏမိတ္တဆိုတာဟာတတ္တာနဲ့ပြည့်စုံသူဖြစ်ရတယ်ရသော်ပြလူကလျာဏမိတ္တကတော့အထူးအကြောင်းကိုရှားနေဖို့မလိုတော့ဟင်းဘုရားလုံးဘုရားတဲ့က ခံယူချက်အပြည့်အဝလည်းပေါ့လေတတတရားတွေလုံလုံကဲကဲပေါ့လေဘုရားလောင်းလို့တဏ္ဍာဝသာရှိတဲ့အာဂမတတ္တာဆိုတာပေါ့လေဒါတော့ရှိတယ်ဘယ်လိုအကြောင်းနဲ့မှပြည့်စုံရှိတာတော့ဘုရားဖြစ်သွားပြီဆိုလို့ရှိရင်တော့အထူးဘာမှပြောဖို့မလိုဘူးခုဒီကလျာဏမိတ်္တာကတော့ ဘုရားရဲ့ကိုယ်စားနှောင်းတော့ပုဂ္ဂိုလ်တွေအခုလိုကိစ္စမျိုးကျုံးလာပြီဆိုလို့ရှိရင်အကြောင်းကရဏဂုဏ်နဲ့ပြည့်စုံဖို့လေးစပြီးတော့ပြထားပါတယ်တော့မှတတနဲ့ပြည့်စုံဖြစ်ရမယ်ယုံကြည်ဆိုတာလည်းပဲယုံကြည်တိုက်တဲ့အရာတွေယုံကြည်မှယုံကြည်မှုအစ်စ်ပါတယ်ယုံကြည်တိုက်တဲ့အရာတွေယုံကြည်တာကတော့ သူကတော့မတိဟုပြတ်ထမ်းပါတယ်သူကတော့မိစ္ဆာတိမောက္ခဆိုတာပေါ့လေယတိကံပုဂ္ဂိုလ်ရဲ့အရင်ချင်းတွေမသိရသေးပဲနဲ့လွယ်လွယ်မှားမှားပေါ့လေဒါဟုတ်ပြီဆိုပြီးတော့ဆုံးဖြတ်ချက်ချပြီးတော့ယုံကြည်ကြတာအမှန်ကတော့ယုံကြည်တတ်တဲ့အရာတွေမသိမှုနဲ့ဒီမှာမှုပါပဲဒါပါ တရားဓမ္မယုံကြည်သူရှိရမယ်ဆိုတာယုံကြည်တတ်တဲ့အရာရောလေပါဠိလိုသတိယဝတ္ထုခေါ်ပါလားဘုဒ္ဓဓမ္မဆံဃာသူတို့ကအတီးတီးဂုံကြီးရှိကြပါလားဒါတွေလည်းထိုက်တော့တော့ပြောပြီးပါပြီပြီးတော့ကောင်းတာပြီးကောင်းရရတဲ့ဆိုးတာပြီးဆိုးရတဲ့ဆိုးတဲ့ အခြေခံပေါ့လေအဲဒီယုံကြည်မှုလေးပေါ့လေဒါလည်းရှိရပါတယ်မတည့်တဲ့အစာတွေစားလို့ရှိရင်ဆိုးကျိုးရတယ်လို့ပေါ့တည့်တဲ့အစာတွေပြည့်မြတ်တဲ့အစာတွေစားလို့ရှိရင်ကောင်းကျိုးရတယ်လို့ပေါ့ဆိုးရုပ်တဲ့ကုလစိတ္တအပြုပေါ့လေညဉ့်ညမ်းတဲ့ကုလစိတ္တအပြုတွေကဆိုးကျိုးရတယ်ဆိုတာပေါ့လေ တိုက်ရှင်းတဲ့ရေးကျေးတဲ့နည်းညနဲ့အေးကြောတဲ့နှစ်သက်စရာကောင်းတဲ့ကုလသုချာပြုမှုတွေကကောင်းကျိုးရတယ်လို့ဒီလိုနားလည်ပြီးတော့ယုံကြည်တာသူလက်ရှိဘဝထောက်လို့ရှိရင်ရှိကဒီလိုဘဝမျိုးရှိရတယ်ဆိုတာပေါ့လေအခုဘဝအကျိုးတရားတွေဖြစ်နေတာအကြောင်းနဲ့မကင်းစကောင်းဘူးဆိုတာပေါ့လေ အဲဒီလိုယုံကြည်မှုလေးယုံကြည်တတ်တဲ့အရာတွေကိုယုံကြည်မှဒါမှအခြေခံစัตတစံပါဏောဆိုတာယုံကြည်မှုနဲ့ပြည့်စုံသူဆိုတာဖြစ်ရပါတယ်ကွာကျောင်းကုန်ကြီးပြရှင်ရိုးရဲ့မှာပထမဆုံးစัตတစံပါဏတတ္တတရားနဲ့ပြည့်စုံသူဖြစ်ရမယ်ဆိုတော့တတ္တနဲ့ပြည့်စုံခြင်းကြောင့် မြတ်စွာဘုရားရဲ့ဗုဒ္ဓရဲ့တပိယုတဉာဏ်တော်ကြီးပေါ့လေဟွန်းဒါကိုလည်းယုံကြည်လာတာပါပဲဘောရီဉာဏ်တော်ပေါ့မြတ်စွာဘုရားမှာဉာဏ်တော်ကြီးအမျိုးမျိုးရှိတယ်ဆိုတာပါလေတိတိနဲ့အရာအရာမှန်သမျှတွေအကုန်လုံးကြည့်တဲ့ဉာဏ်တော်ကြီးအမျိုးစုံရှိတယ်အဲဒါယုံကြည်လာတော့ကံနဲ့ကံအချိုးလည်းယုံကြည်တာပါ အဲဒီလိုယုံကြည်တဲ့အတွက်သံဘောသံဘောရိညာရဲ့အကြောင်းဖြစ်တဲ့တတ္တဝါတွေရဲ့အကျိုးရှိပါလို့လားဟုတ်ကောမစွန့်လို့တော့မြတ်စွာဘုရားပွင့်ရတာလည်းပဲတတ္တဝါတွေအကျိုးရှိပါလို့လားလို့ပါတတ္တဝါတွေရှင်းရတယ် ကိုယ်လို့စိတ်ထားအပြုအမူတွေဟာအကြည့်မကင်းမတရှင်းကြဘူးဆိုးကျိုးတွေရကြတယ်အဲဒီတတ္တဝါတွေကိုအမှားလမ်းကိုရှောင်ရှားမဲ့အလမ်းကိုပြပြီးတော့ကြည့်ဆောင်ရမယ်လမ်းကြီးပြပြီးတော့ဖြောင်းပြောင်းသွားအောင်လို့မကူညီရမယ်ဆိုတာပေါ့လေခန္ဓာ အမှန်ကန်လည်းလမ်းလျှောက်တဲ့တတ္တဝါတွေဆင်းရဲဒုက္ခရောက်တာကိုမြင်တော့ဘောဓိဖြစ်လာလို့ရှိဦးနာတိဒုက္ခဝေဒိမကင်းကြတော့မြတ်စွာဘုရားသိတနာတယ်ကိုလိုပဲဦးနာတိဒုက္ခဝေဒိရှိနေတော့မိမိကိုယ်လည်းပထမဆုံးဦးနာတိဒုက္ခဝေဒိကလွတ်အောင်ပါရမီကြီးဖြည့်ပြီးတော့ရုန်းကန်မယ်ပြည့်စုံသောတတ္တဝါတွေကဲမယ်ဆိုတာပါလေ အဲ့ဒီရွယ်ချက်နဲ့ပါရမီတွေဖြည့်ပြီးတော့သတိပညာတော်ကြီးရခြင်းအကြောင်းခုနတတ္တဝါရဲ့အကျိုးစီးပွားကိုလက်မလွတ်တော့ဟွန်းဒါပြေတော့လည်းအဲ့ဒီအကျိုးစီးပွားရှိရတဲ့ရှိရှိပါတာပဲအဲ့ဒါတော့အခုတမ္မာပုဂ္ဂိုလ်တွေလည်းပဲဒီတိုင်းပေါ့တတ္တတရားရှိလာပြီဆိုလို့ရှိရင်ကိုယ်တိုက်တာနဲ့ကိုယ်ပေါ့လေ ဒီတတ်တော်တရားကြောင့်မြတ်စွာဘုရားရဲ့ဉာဏ်တော်တွေကိုကိုယ်တိုက်တာနဲ့ကိုယ်ယုံကြည်ရမယ်အတိညာဖြစ်ခြင်းရဲ့အကြောင်းပေါ်တတ္တဝါတွေကိုစော်ကားတဲ့အကျင့်ဆိုးတွေပေါ့ဟွန်းတတ္တဝါတွေပေါ်မှာမကောင်းတဲ့စိတ်ထားတွေအဲဒီအကျင့်ဆိုးမကောင်းတဲ့စိတ်ထားတွေရဲ့ ယောဂိလိတာတွေဘောလိဒါတွေအစိုးရုပ်တွေပဲအကျိုးမဲ့ဖြစ်စီတတ်တဲ့အရာတွေပဲအဲဒီအကျိုးမဲ့ဖြစ်စီတတ်တဲ့အရာတွေကိုဖယ်ရှားပြီးတော့တတ္တဝါတွေအကျိုးစီးပွားဖြစ်ထွန်းစေတဲ့ပြုမယ်ဆိုလို့ရှိရင်ကျင်နာတဏှာမှုအသေးအရေးကြီးပါတယ်အဲဒီကျင်နာတဏှာမှုဟာတတ္တဝါတွေအကျိုးစီးပွားမဆွလွတ်တဲ့အနေအထားရောက်တော့တာပဲ။ ဒါဘာကြောင့်လဲဆိုလို့ရှိရင်တတ္တတရားနဲ့ပြည့်စုံလို့ပါပဲကိလေသာမိတ်တာရဲ့ဒုတိယအကြောင်းကိုတမျိုးကတော့သီလစံပန်သောဟောတိအခြေခံကုသိုလ်တရားနဲ့ပြည့်စုံမှုဖြစ်ရမယ်အဲ့ဒါဒီကတော့ဒုစိတ်7ပါးတွေကကာယဒုစိတ်3ပါးနဲ့ဝစီဒုစိတ်4ပါးပါပဲလို့ ကိုယ်မူရဆုပ်ယုတ်တဲ့ကိုယ်ကိုယ်မူရတွေပေါ့ဆုပ်ယုတ်တဲ့နှုတ်မူရတွေပေါ့ရိုင်းဆိုင်ကြမ်းတမ်းပြီးတော့ပေါ့လေကိုယ်လည်းပဲလူသိခါကြီးကြသူတို့ဘာလည်းပဲထိခိုက်နစ်နာစေတတ်တဲ့အပြုအမူတွေပေါ့လူတွေဆိုလို့ရှိရင်အနည်းဆုံး၅ပါးသီလပေါ့ အာဇူဝထံကသီလရဟန်းကြီးလည်းရဟန်းကြီးလည်းသီလပေါ့တော့အဲဒီလပြည့်စုံမှုဖြစ်ရမယ်ဒါကရဏမိတ်တိုင်းအကြောင်းကုန်ကြီးအရေးကြီးဆုံးအခြေခံပဲသူကတော့သီလနဲ့ပြည့်စုံတဲ့အတွက်ဤစရာပုဂ္ဂိုလ်ကအစအခြားခြားသောပုဂ္ဂိုလ်များရဲ့ ချစ်ခင်ခံရမျက်လုံးခရသည်ဖြစ်တယ်လေးစားခရသည်ဖြစ်တယ်သံဘာဝနီယဘာဝနီယအများရဲ့ချီးကျူးခံမေတ္တာအဖို့ခံမေတ္တာအထာခံလည်းဖြစ်တယ်ကိုယ်အခြေခံကုသတရားတွေပြည့်စုံတော့ဤသာရပုဂ္ဂိုလ်အစကိုလိုမပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုလည်းပဲအပြုသဘောဆောင်ပြီးတော့ ပြုတ်ွက်ကိုထောက်ပြတတ်တယ်တဲ့ကြောရကဆိုတာပြုတ်ွက်ထောက်ပြတတ်တဲ့အပြစ်တင်တာမဟုတ်ဘူးပြီးတော့မိမိကိုယ်တိုင်အောက်တန်းကြတဲ့အပြစ်ကိုတွေဟောဒီကိုယ်နဲ့ဖြစ်နှုတ်နဲ့ဖြစ်စိတ်နဲ့ဖြစ်ထားလို့ရှင်ကိုယ့်ကိုယ်ကိုလည်းပြန်ပြီးတော့ဝေဖန်တယ်အောက်တန်းကြတဲ့ဟာတွေကိုလည်းပဲကဲ့ရဲ့ရှုံ့ရှုံ့ချသူဖြစ်ရမယ် ကြီးတဲ့ပုဂ္ဂိုလ်အားဆိုသူများတွေအောက်တန်းကြတဲ့အပြုအမူတွေပြုလို့ရှိရင်အဲ့ဒီအပြုအမူတွေကိုလည်းပဲကိုယ်ရဲ့ရှုံချရှုံချသူဖြစ်ရမယ်ပုဂ္ဂိုလ်မဟုတ်ဘူးအဲ့ဒီအပြုအမူတွေကိုဟောဒီလားယုံစရာလေးဆိုတာယုံဖို့ဆက်ဆုံးပြီးတော့ရှုံချသူဖြစ်ရမယ်တတဝနဲ့လွတ်တယ်ဝတ္တာတဲ့ပြောရေးဆိုရေးပါလည်းပဲကြွကြွကြည်ကြည်ဖြစ်ဖြစ် ဖြစ်လာဖြစ်တတ်ရမယ်သူရကိုယ့်ကိုပြောဆိုဝေဖန်လို့ရှိရင်ဝိစနေခံမောဝေဖန်ခံတယ်လို့လည်းပြောခံတယ်လို့လည်းဖြစ်ရမယ်အဲ့ဒါဟာပိယကရုဘာဝရိယကုံကြီးဖြစ်ဖို့ရအတွက်ပေါ့လေအကြောင်းကုံကြီးပါပဲတချို့ပုဂ္ဂိုလ်များကတော့ တရားကိုယ်ကကိုယ်ကဆုံးမဩဝါဒပေးပြီးတော့သူ့ကိုပြန်ပြီးတော့ဝေဖန်ပြီဆိုလို့ရှိရင်မချိုက်ချဘူးစိတ်ဆိုးတယ်အဲ့ဒီလိုမျိုးဖြစ်ရဘူးရဲ့ဒီမှာရှင်သာရိပုတ္တရာကိုယ်တော်ကြီးဟာတောကစီတိုင်းမှာဆိုလို့ရှိရင်ထိတ်တန့်ဆဆုံးပဲဘုရားကြီးကြီးဉာဏ်ကြီးတော်မူပါပြီလေ တစ်ချိန်မှာသင်္ကန်းမညီမြုပ်ဝဲသွားတော့သင်္ကန်းကနောက်ပိုင်းကမြေကြီးပေါ်တိုက်သွားတော့ဗောလေခုနှစ်ရွယ်ကိုယ်လေးတစ်ပါးကဘုန်းကြီးဖျားသင်္ကန်းတိုးတိုက်နေပါတယ်ဆိုသင်္ကန်းညီရိုးဖို့တတိပြေတော့တတိယမှာသင်္ကန်းညီရိုးဝဲလာပြီးတော့ ကိုယ်လေးထံမှာပေါ့လေဒီလောက်ဆိုကျင့်တတ်ပါမလားဆရာတဲ့ကြာကြာလည်းလားကိုယ်လေးဖြစ်ပြီမယ်လို့လက်ကိုလေးချီးပြီးတော့ပေါ့လေအဲဒါဆုံးမခံတယ်အဲဒါလိုစိတ်ထားမျိုးရှိအောင်မိုးရမယ်လို့ဆိုတာပေါ့တတိယကံအကြောင်းကိုကြီးကတော့သုတ္တသံပန်နော သုတဆိုတာကတော့အတွေ့အကြုံပေါ့ဒီစာပေအတွေ့အကြုံစာပေအတွေ့အကြုံနဲ့လက်တွေ့အတွေ့အကြုံပေါ့ပထမအတ္တိတရားနောက်အရှင်တရားပေါ့အတ္တိတရားရှိမှလည်းပဲကျင့်နိုင်တာပေါ့အတ္တိတရားမရှိမှလည်းမကျင့်နိုင်ဘူးအကျင့်မှတိမှမင်္ဂလာကျင့်နိုင်တာပါမင်္ဂလာကျင့်ပါလည်းပဲကျူးကျေးဇူးရှိနေတာပါပဲတော့ အဲ့တော့ကြည့်မှသိတာလို့ကိုယ်လည်းပဲငါကတတ်တတ်တရားရှိပြီးတော့အချိန်ကသိလာတဲ့ပြည့်စုံပြီဆိုရင်သာဝေတုတာရောလက်တွေ့တုတာရောရှိတာတရားသမားကြီးပညာရှင်းသိက္ခာတွေပေါ့လေကိုကသာဝေတုတာရှိတာတော့ေကြားနာပြီးတော့လေ့လာထားတော့ဆွေးနွေးလေ့လာထားတော့စောက်တယ်လည်းဖတ်ပြီးတော့လေ့လာထားတော့ ကြည့်နေကြည့်နေတော့ဖြစ်ပြီဆိုလို့ရှိရင်ဖြစ်တယ်လို့နားလည်လာတာပဲဘုရားစာပေမတတ်တဲ့ပုဂ္ဂိုလ်တွေအခုလိုတရားတွေအားထုတ်လို့စိတ်စိတ်ကြံမှုကစားယုံနာပိုက်ချတည်မှုအစစ်စစ်စစ်စစ်ဝိပဿနာဉာဏ်ရည်ကျက်ပြည့်စုံသွားပြီဆိုရင်ဘဝတခေါ်တဲ့ယုံနာဖြစ်စီသင်္ကလာဖြစ်စီရနေကျော်ပြီးတော့အဘောတခေါ်တဲ့ သုံးနာအင်းကြီးပြတ်သွားတာပါလေအဲဒါကိုမျက်မှောက်ပြုကြည့်လိုက်ရပြီဆိုလို့ရှိရင်စာပေမတတ်တဲ့ပုဂ္ဂိုလ်တွေကသူ့လက်ခံပြီးတော့စာပေတွေတတ်လာတယ်တော်လာတယ်မှာသူစာပေတွေလည်းပြောနိုင်တယ်ကျုပ်သူကိုယ်လေးလည်းပြောနိုင်တယ်ဘုရားလက်ထက်တော်ကာလကပဋိသင်္ကိတာရတဲ့ပုဂ္ဂိုလ်တွေလို့ဆိုတာပေါ့လေပဋိသင်္ကိတာရတယ်လို့ပေါ့လေအဲ့လိုဖြစ်တယ် ကုလရစ်ကတော့အမှန်ထင်ရှားပါလေသူကတော့တတိယဖတ်စီမြလေးနဲ့ဗောလေရိုးစီအားထုတ်လိုက်လို့တရားသူတွေရပြီဆိုလို့ရှိရင်စာပေမတင်ကြပဲအလိုလိုဝတ်တတ်သွားတာသိခေါင်းလာပဲခုကလာပုဂ္ဂိုလ်တွေလည်းပဲသူတို့လိုအရေးရှင်ပြီးသီးတရားအောင်တော့မှဒီလောက်ရိုးစီအားထုတ်လို့ အတွေ့လေးတွေရှိသွားပြီဆိုလို့ရှိရင်ဒီတရားနဲ့အကျင့်တရားပေါင်းစပ်လိုက်လို့ရှိရင်ဒီကြောက်ရဖြစ်သွားတာပဲဘိစ္ဆာသမုပ္ပါကျောင်းနဲ့ကျိုးဆက်ဆက်ဖြစ်စဉ်ပုံလေးဒါဒီနဲ့ဆက်တာကြီးပါလေသစ္စာတရားတွေကုလသတိပ္ပံဘာဝနာတရားတွေပေါ်လေနော်ဘယ်လိုမြင်လိုက်ကြလို့လည်းလင်းတဲ့တရားတွေကိုယ်လည်းနားလည်သွားတာ သူများလည်းပြောတော့ဆိုတော့သွားတာအဲဒါသုတ္တသမ္ပါဏခေါ်ပါလားသုတ္တသမ္ပါဏနဲ့ပြည့်စုံတဲ့အတွက်သူ့မှာနေတဲ့ကြားတော်တွေကိုတည်သွားတာပြောတော့ဆိုတော့သွားတာတဲ့အဲဒီအင်္ဂါနဲ့လည်းပဲအကြောင်းကလဏအကြောင်းခုံကြီးနဲ့လည်းပဲကလဏမိတ်တာကိုရွေးချယ်တတ်ဖို့လိုပါတယ်ကလဏမိတ်တာ လေးခုမြောက်အကြောင်းဆိုရတော့ဇာကစံပါနောဟောတိဇာကစံပါနောဆိုတော့မျိုးရှိပါတယ်စုပဲခုနဲ့ပြည့်စုံသူစုပုခုနဲ့ပြည့်စုံသူစုပဲဆိုတာကကိုရီးယားမကောင်းတာတွေပေါ့ယောဂဒေါသမောဟကိတာတွေအဲ့ဒါတွေနဲ့ရှင်တွဲပြီးတော့ ဆိုးရုပ်တဲ့ကုသိုလ်စိတ်ကအပြုအမူတွေပေါ့လေဒါကြီးကစွန့်ပယ်တဲ့အရာတွေပဲအခုတရားအထုတ်တယ်ဆိုရင်တိပ္ပဏဘာဝနာတရားအထုတ်တယ်ဆိုရင်ဒီလိုဓမ္မတိပညာအကျဉ်းချုပ်တာပြည့်စုံနေတော့ပြည့်စုံအားထုတ်လို့ပြည့်စုံနေပြီဆိုရင်ဆိုးရုပ်တဲ့ကိုယ်အမူအရာနှုတ်အမူအရာတွေပေါ့လေ စွန့်ပယ်ပြီးတော့ဖြစ်သွားတာပါဝိယတတိသမာဓိခေါ်တဲ့သမာဓိခန္ဓာတွေပြည့်စုံနေလို့ရှိရင်ပြယုဌာနစိတ်ထဲမှာဖြစ်တဲ့ဟာတွေဟောဒီကောင်အဲ့ဒါတွေမှတ်တည်ရှိနေသေးအဲ့ဒါတွေစွန့်ပယ်ပြီးတော့ဖြစ်သွားတာဝိပဿနာဉာဏ်လေးတရားမှတစ်ဆင့်ဉာဏ်ကြီးဖြစ်လာပြီဆိုလို့ရှိရင် ရုပ်အနေနဲ့မပြတ်ဆိုင်တဲ့ကိလေသာတွေပေါ့လေအားနဲ့အောင်စွန့်ပယ်ပြီးတော့အရိယာမဖြစ်ပြီဆိုလို့ရှိရင်တော့ဆရာဆရာကိလေသာရောဒီအပြတ်စွန့်ပယ်လိုက်တာပါပဲအဲ့ဒါလည်းပဲဇာကဆံပါနေမှာထက်ဒီမှာလေအဲ့ဒီအခြေအနေကြီးဖြစ်သွားပြီဆိုလို့ရှိရင်တော့စောစောပင်က ဒီဘုရားရဲ့ခုံတော်တရားရဲ့ကိုသံဃာခုံတော်ဒီလိုနိုးနေတဲ့တတ္တတရားဟာအလုံးနဲ့ပြည့်စုံပြို့ထောက်ပြီးတော့တိုးတက်လာတဲ့ဖွံ့ဖြိုးလာတဲ့ခိုင်မြဲလာတဲ့ပြီးတော့ကုပ္ပစ္စည်းပေါ်မှာလည်းပဲသိမမမမကြီးတွေ့တာတော့မရှိတော့ဘူးကိုယ်ပစ္စည်းတွေကိုအများနဲ့ညှပြီးတော့ပေါ့လေ သုံးဆွရမယ်ဆိုရင်အသိစိတ်တည်းရှိလာတော့ကိုယ်ပစ္စည်းတွေကိုလည်းပဲစွန့်လွတ်နိုင်တယ်ဟွန်းစွန့်ကျဲနိုင်တယ်တော့အဲဒါလည်းပဲဇာကသံပါဒစွန့်လွတ်အဲစွန့်ပယ်ခြင်းစွန့်လွတ်ခြင်းနဲ့ပြည့်စုံသူလို့ဒီလိုဆိုပါတယ်တရားအထုတ်တယ်ဆိုလို့ရှိရင် ပုဂ္ဂိုလ်ပေါ်မှာပေါ့လေနမောတွေ့တာဆရာတွေပေါ့လေအဲ့ဒါဒီပုံမှာခါတိုင်းလို့မဟုတ်တော့ဘူးလူတွေတတ္တဝါတွေဆိုတာကိုယ့်ကိုယ်ကိုသိပြီးတော့ခင်မင်းနဲ့တွေ့တာတွေဖြစ်တယ်ကိုယ့်ကိုယ်ကိုအခြေဆုံးပဲတရားထုတ်လို့ခန္ဓာကိုယ်ရဲ့မတည်ရပုံလေးရှင်အဆူကြီးလို့တည်လာတယ်ကိုယ်လိုတိုင်းဘာမှမဖြစ်ဘူးလို့ ကိုယ်ပိုင်တိသွားပြီဆိုလို့ရှိရင်အရင်ကအဲ့ဒီလိုမသိခင်ကတော့တိတ်မဲ့မောတယ်ကိုယ်ကိုယ်တည်းတိတ်ပြီးတော့တာတယ်အလှပြင်းတယ်ကိုယ်အတွက်လည်းပဲကုန်ကြရတာလည်းအများကြီးမရောက်ရနိုင်ဘူးအစားနဲ့မရောက်ရတာရှိတယ်အဝတ်နဲ့မရောက်ရတာရှိတယ်အရှင်တန်းစာပေါ့လေအဲဒါဒီနဲ့မရောက်ရနိုင်ရှိတယ်ကာမဂုဏ်ခံစားတာလည်းမရောက်ရနိုင်ဘူးမရောက်နိုင်ဘူး တရားလေးအားထုတ်လို့တော်တော်လေးအခြေအနေကောင်းသွားပြီဆိုလို့ရှိရင်တော့ကိုကိုကိုလည်းပဲအရင်လိုအထင်ကြီးတော့မဖြစ်တော့ဘူးကိုကိုကိုရှင်းတော့ခင်တော့တော့ကို့အတွက်နဲ့ပါရီလူကျင်နာညာရီလူကျင်နာဆိုတာပေါ့လေမရောက်ရောက်နိုင်တာပေါ့လေအလိုကြီးတာကြီးအများကြီးရှိတယ်သူအဲ့ဒါကြီးအများကြီးတက်တာတော့လိုအပ်တာလေးတော့ပဲ ချွေတာရည်နဲ့ကြည့်မယ်ဆိုလို့ရှိရင်အများကြီးချွေတာရည်တွေကြာတော့တယ်တော့မှဟင်းအမှန်တက်တာရသွားတယ်တော့မှကိုကတန်တယ်လို့ရှိရင်လည်းသူရတဲ့တာဟွာကြွားတယ်ကိုယ်မတတ်နိုင်လို့ရှိရင်သူရတဲ့ဓာတ်လူမလိုက်နိုင်တော့အားငယ်တယ်သူရတဲ့ပြည့်စုံတာမနာလို့စိတ်ဝင်လို့စိတ်ဖြစ်တယ်အိုးရှုပ်လို့ပါပဲဒါတွေကတော့အရှုပ်တဲ့အတိုင်းပေါ်တာ ခုတရားထုတ်ပြီးလို့ရှိရင်တော့အဲ့ဒါလေးအများကြီးတက်တာသွားတဲ့ဓမ္မဒီတော့စာကားနဲ့ပြည့်စုံခြင်းကြောင့်ဘာဖြစ်တယ်လို့ဆိုတော့အပိစ္ဆာအပိစ္ဆာအလိုနေသွားတယ်လို့တော့ဒါဒီမလားထိရှားပါတယ်ဆိုမှာအပိစ္ဆာအလိုနေတဲ့ကောပြီးတော့ရရမြလေးတယ်လည်းပဲတင့်တည်တတ်တယ်ဒါရမှကျင့်နိုင်မယ်ဆိုတော့လည်းမရှိတော့ဘူး ကြောက်ရတတ်တယ်ပြီးတော့ပူရတာတဲ့တခုရည်နေတတ်တဲ့နည်းရသွားတယ်သူတယောက်သေးပျော်နေတဲ့နည်းတွေရသွားတယ်အဲဒါကာယဝိကခေါ်ပါတယ်ပုဂ္ဂိုလ်ပေါ်กินပြီးတော့နေတတ်သွားတယ်အပေါ်နဲ့နေရာမှာလူသားတွေကပြောတာကိုအဖုံမပါဘူးလို့တယောက်သေးပျော်နေတတ်တဲ့နည်းတွေရသွားသိအောင်စရာကောင်းတယ် လူပေါ်မရှိဘူးလည်းစိတ်ကူးရင်းနဲ့အဖော်နေလေရှိရှိလို့ပြောနေတာပဲအဲဒီကိလေသာစိတ်ကူးအဖော်လေးနဲ့နေရတာလည်းပဲအဲ့ဒါလည်းပဲတော်တော်လေးကျင်သွားတယ်သူကအဲ့လိုကိုကြီးလေးနဲ့ပြည့်စုံသွားတယ်ကမှာပြီးတော့ကိရဝယ်ဖြစ်နေလို့တဲ့ပုဂ္ဂိုလ်တွေနဲ့လည်းပဲရောရောနှောနှောတဲပြီးတော့မရှိလာတော့ဘူးသူအရှင်းကိုတခါလည်းလွတ်သွားတာပဲဒါ တရားထုတ်လို့ကိုယ်တွေကပယ်ခြင်းနဲ့ဟာကြီးစုပယ်လိုက်တဲ့အတွက်ကိုယ်ပိုင်တဲ့ပစ္စည်းတော်မှနှမျောကိုယ့်ကိုယ်ကိုလည်းပဲမလိုတဲ့ဟာတွေဘောလို့မသုံးတော့ပဲနဲ့ရောက်ရဲခြင်းအစရှိတဲ့ဂုံတွေလည်းပဲလာရှိတော့တာသိကောင်းလားကိုခေဆိုရင်ခြေသာရင်းလိုက်ကြတော့ဒီဇာကစံပန်းနဲ့စံပန်းက ဇာကနဲ့ပြည့်စုံခြင်းကြောင့်ပြောစရာရတော့အများကြီးရှိပါပဲ။ဒါနဲ့ခုလောလောဆယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေမှာတော့ခုဟာကလူရင်းပါပဲ။နောက်အကြောင်းကြီးတက်ခါကျမှအဲဒါလေးတွေလည်းတိုးချဲ့ပြီးတော့ပြောပါဦးပါ။နောက်ငါးခုရောက်ကလနာမိတ်အကြောင်းကိုရတော့ဝိရိယစံပါဏောဟောတိတဲ့ ဝိရိယနဲ့ပြည့်စုံမှုဖြစ်ရမယ်ဝိရိယဆိုတာရဲရဲမှုပဲရဲရဲရဲရဲကြီးခုံတရားပဲရဲရဲကြီးခုံလည်းပြည့်စုံတယ်ရဲရဲလည်းဆိုတာကကိုယ်အတွက်ပဲဖြစ်ဖြစ်အများအတွက်ပဲဖြစ်ဖြစ်အကျိုးဆုံးရမယ့်အရာတွေပေါ့လေအကျိုးပြည့်လောက်တဲ့အရာတွေပေါ့လေ မကောင်းတဲ့ကိုယ်နှုတ်စိတ်ချအပြုမူတွေအဲဒီမကောင်းမှန်းသိပြီးတော့ရှောင်ရတဲ့တတိတွေပိုကောင်းလာအဲဒီဆန့်ကျင်မဲ့ကောင်းတဲ့ကိုယ်နှုတ်စိတ်ချအပြုမူတွေဒီကျေးတင်ဝင်ပြီးတော့အေးချမ်းတဲ့ဖြစ်တဲ့ဆရာကောင်းတဲ့ကိုယ်နှုတ်စိတ်ချအပြုမူတွေကိုလည်းနားလည်ပြီးတော့အဲ့ဒါတွေသူ့နေရာနဲ့သူလူရဲတဲ့တတိတွေကောင်းလာတယ် ဒါလည်းအမှန်ထူးခြားပါတယ်ဒီတော့ဝိရိယနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဝိရိယပြည့်စုံခြင်းကြောင့်ဝိရိယသုံးစင်လည်းပဲတက်လာတယ်ဒီအစာကျိုးချိုးပါအထုံးမှုနဲ့တဆင့်တွေးအပြင်းမှလုံရအောင်ဝိရိယအရှိန်မြင့်ပြီးတော့ချိုးပါအထုံးမှု နိကမဓာတုခေါ်တာပေါ့ညှို့မှန်းထားတဲ့ပန်းတယ်ရောက်တဲ့အထိအရှင်းရှင်းကျိုးပန်းအထောက်မှုတဲ့အဲဒါအာရတဝိရိယခေါ်ပါတယ်ငါကအထုတ်လို့စပြီးတော့အထုတ်လို့ဝိရိယအရှိန်ကြီးမြင့်တာတစ်စိနဲ့တစ်စိမြင့်တာလည်းပုဂ္ဂိုလ်အာရတဝိရိယခေါ်ပါတယ်ရာဝတ္ထုတစ်ခုကို ခုကနေမှထင်လိုက်လို့ရှိရင်ခုလက်မှလည်းရောက်နေဘူးအောက်လည်းကျမသွားဘူးတဖြည်းဖြည်းအပေါ်မိမိမိမိတက်လာတယ်လို့ဟောနေတာပေါ့အဲနောက်ဆုံးခုလိုတဲ့စီရောက်သွားတဲ့အခါမှာပရိပုံနာဝရိယဆိုတာပါပြုတ်ပါတဲ့ဝရိယဖြစ်လာတာပဲတော့အဲဒါလိုဝရိယပိုင်ရှင်ဝိရိယရှိတဲ့ပုဂ္ဂိုလ်ကအဲဒီဝိရိယမျိုးရှိပြီဆိုလို့ရှိရင် မိမိရဲ့အကျိုးစီးပွားအစစ်မှဆောင်ရွက်ရေးသူတို့ရဲ့အကျိုးစီးပွားအစစ်မှဆောင်ရွက်ရေးအဲ့ဒီအရေးတစ်ခုမှာဘယ်တော့မှတတိချောင်သွားတာမရှိတော့ရှေ့သာတိုးတော့တာပဲဒီမှာမိမိအကျိုးစီးပွားဆိုတာကတော့ကြည်လေးမှနေကြည့်ပြီးတော့ဗောလေဆောက်ပွားလိုက်တာတင်တဲ့အရာတွေဗောလေ ရှောင်ချလိုက်တာဒီနေ့အရာတွေတည်ပြီးတော့ရှောင်နေတာရှောင်ဆောင်နေတာဆောင်တယ်တတိကြီးကောင်းလာတော့အဲ့ဒီကိုရုပ်ကိုစီးပွားအတွက်တတိကြီးပို့ကောင်းလာသူရအတွက်လည်းတတိကြီးပို့ကောင်းလာတယ်မှာဆရာပါအရှင်းမြင့်တယ်တော့ဝိရိယကြီးအရှင်းမြင့်တယ်တော့ပြည့်စုံတဲ့ဝိရိယဖြစ်လာတာပဲတော့ပြည့်စုံတဲ့ဝိရိယဖြစ်လာတော့အမှားကြီးကိုလိုလိုပဲ ရှောင်းတဲ့အလေးထားလေးပါလာတော့တာအမှန်လေကိုသူကလည်းသူလုံရတဲ့တတိအလေးထားလေးကြီးအလိုလိုပါလာတာအလေးချင်းကောင်းလာအရေးကြီးအလေးချင်းရလာတော့စိတ်ကောင်းလာပဲဒီမှာအဲဒါဟာဒီကလနာပိဋကအကျုံးကုန်ကြီးတစ်မျိုးပါပဲကဝါစုကဝါသာအများစုဟာမိမိ ကျိုးစီးပွားအစစ်မှန်နဲ့သူတော်ရဲ့အကျိုးစီးပွားအစစ်မှန်ကျင့်သုံးရေးပါပါလေဒီကတတိကြောင်ရတာတွေများပါတယ်မိမိသူတော်ကအကျိုးဖြစ်စေတဲ့အရာတွေဟာဘာတွေလဲဆိုတာခွဲခြားပြီးတော့လဲနားမလဲတော့တတိရှိရှိနဲ့မရှောင်ရဘူးမိမိသူတစ်ပါးအတွက်တကယ်အကျိုးစီးပွားအစစ်မှနိတ္တရနဲ့ပြည့်စုံတဲ့အကျိုးစီးပွားအစစ်မှ မတည်ဘူးဆိုလို့ရှိရင်လည်းပဲအဲဒီအကျိုးစီးပွားအစ်မလုံရမှာလည်းပဲတတိချောင်ရတယ်တတိတွေနေရတယ်ဒါမှလို့ခပါကြီးဟာစူပွက်နေတာပါပဲအလွဲမှာတတိတွေသွားကောင်းကြတာမယူရည်တွေများပြီးတော့လိမ္မာစုကနေရနေပါတယ်ဒါမှလို့ခပါကြီးဖြစ်စီနေတာစတိစံပန်သောဟောတိတဲ့ အမှတ်ရမှုတပြည့်နဲ့ပြည့်စုံသူလည်းဖြစ်ရတယ်တတိနဲ့ပြည့်စုံခြင်းကြောင့်မြဲတာဒီတတိဟာမိမိအတွက်ပြုဖို့ပြောဖို့ဉာဏ်စီဖို့ဖြစ်လာရဲ့တတိကအလိုလိုရောက်ပြီးတော့ကတ်နေတယ်သူကတော့ဥပတိတသတိဆိုတာပေါ့လေတတိယအလိုလိုကတ်လာတာပဲ အထူးသဖြင့်အခုလိုသတိပ္ပံဘာဝနာတရားအထုတ်တဲ့ပုဂ္ဂိုလ်ရိုသီသီရှိဆက်ဆက်နဲ့ပေါ်တိုင်းအာယုဘောမှာတတိကြီးကောက်အောင်ချောင်းဆွဲအောင်မြောက်လုပ်နိုင်တယ်ဥပတိတတိတိဖြစ်နေတဲ့အခါမှာသူကအလိုလိုပဲကာဝေးရနေတော့မတော်တဲ့မတော်တဲ့ကုလုံးစိတ်ဓာတ်အပြုတွေကိုသူကကာဝေးထားတော့တာပိတ်ဆို့ထားတော့တာပိတ်ဆို့ထားတော့ လုံလုံလုံဖြည်းပြီးတော့အနောက်ချက်တွေကလွတ်ပြီးတော့အေးချမ်းမှုတွေရနေတာတိတ်ထင်ရှားတာပဲဒီမှာအဲ့တော့တတိတွေအများအားကပ်ဖို့အလေးကြီးရတော့ဘုဒ္ဓိသာဘာဝနာတရားအကောင်းဆုံးပါပဲနောက်ခုခုခုရောက်ကတော့သမာဓိစံပန်တော်ဟောတိစိတ်ကြည်ငြိမ်မှုနဲ့ပြည့်စုံသူဖြစ်ရမယ် ရာဂနဲ့လှုပ်ရှားခြင်းမရှိအောင်ဒေါသနဲ့လှုပ်ရှားခြင်းမရှိအောင်မောဟနဲ့လှုပ်ရှားခြင်းမရှိအောင်စိတ်လှုပ်ရှားစရာရာဂဒေါသမောဟတွေဝင်ပြီးတော့မတည်မငြိမ်ဖြစ်တာမျိုးပါလေအဲဒါမျိုးမရှိတာပါလေအဲဒါတွေနဲ့လှုပ်ရှားမှုခင်းတဲ့နေရာခင်းတယ်ဆိုလို့ရှိရင်ဒါစမာဓိခေါ်တာပဲအဲဒီလိုလုပ်ယူလို့ရတဲ့စမာဓိဟာကိုယ်ပိုင်တဲ့စမာဓိပဲကိုယ် မာဓိနဲ့ပြည့်စုံသူခေါ်တာပဲသမာဓိရှိသူခေါ်တာပဲအဲ့ဒီအရေးချင်းလည်းပြည့်စုံရမယ်တဲ့သမာဓိနဲ့ပြည့်စုံတဲ့အတွက်ပြည့်စုံခြင်းကြောင့်မိမိရဲ့စိတ်ကိုပုလို့ပဲစားလွတ်ထားတာမဟုတ်တော့အဝိခိတဆိုတာပေါ့ဒီအဝိခိတထိတ်ကြဆိုတာရာဟုတုတခုကိုတွဲပြလိုက်လို့ရှိရင်လူရှင်သွားတယ်လို့ပေါ့လေ မထိန်နိုင်မသိနိုင်လောက်အောင်စိတ်တွေလွတ်ဆွင်သွားတာလည်းမရှိဘူးတဲ့တခါတခါတော့လွတ်နေဆင်တာလည်းရှိပြီပဲလို့ပြည်လွယ်ပြောက်လွယ်တယ်ပေါ့ဒီထိန်လို့ပြန်ပြီးတော့လွယ်တယ်တမန်အဲပြီးတော့သမာဓိတချိန်ကျော်ဆိုတာပေါ့ဒီရာဇောတမောဟလှုပ်ရှားမှုပြီးပြီးတော့တည်ငြိမ်တဲ့စိတ်ထားတဲ့အဲ့ဒီအကျိုးတွေရတာလေဒါသိအရေးကြီးတာပဲဒီလည်းပဲတည်ငြိမ်တဲ့စိတ်ထားတယ် စိတ်တွေမပြေမပြမလွဲရအောင်လို့ယဟနာချပါဒါမှလွယ်ပါတယ်ယဟနာမဟုတ်ပြီလေမဟုတ်ပြီမဟုတ်သေးဘူးလားလို့ကုလိုတရားတွေအားထုတ်လို့အထက်ပိုင်းဉာဏ်တွေရောက်လာပြီဆိုရင်မိမိရဲ့စိတ်ကိုတမင်ပေါ့လေကိလေသာဖြစ်စရာအာရုံစီလွတ်ကြည့်တာတော့မှလုံးဝမသွားပဲနဲ့လည်းဖြစ်တတ်ပါလေသွားတော့မှချက်ချင်းပြန်လာတော့တာပဲ အဲ့ဒီဟာတွေထူးခြားစွာတွေ့မယ်တော်တော်ယဟန်တော့မဟုတ်သေးဘူးပေါ့လေတော်တော်လေးအမှတ်တွေကောင်းလို့သမာဓိတွေကောင်းလာပြီဆိုရင်ဒီအတိညာနဲ့တွဲရှိနေတဲ့သမာဓိဟာအမှန်အားကောင်းပါလေကိလေသာဖြစ်ရှာအာယုံစိတ်ကိုတမင်းတက်တက်လွတ်လိုက်တာတော့မှအရှင်းမသွားဘဲနဲ့ဖြစ်တတ်တဲ့သွားလည်းပဲချက်ချင်းပြန်လာတယ်။ဘာနဲ့တူလဲဆိုလို့ရှိရင် ပူမင်းဆိုတဲ့လက်နဲ့တော့ပဲပြစ်ပြန်လာပါလိမ့်သူဩစတြေးလျတို့ဘာတော့မှအပေါ်ကြီးကြီးတုံးလိုက်ပြီးလက်နဲ့တမျိုးရှိပါတယ်အဲ့ဒီလက်နဲ့လိုပဲပြစ်ပြန်လာတဲ့ဘုရားတော့အဲ့ဒီလက်နဲ့ဒီစန့်တကြည့်ပြီးဟုတ်ပုံပေါ်တယ်ဒီမှာအဲနောက်ဆုံးရှိခုမြောက်ကရဏမိတ်္တာရဲ့အကြောင်းကိုရတော့ ပညာစံပန်သောဟောတိတဲ့ပညာဆိုတာတိတိတိတိတဲ့အရာကြီးတရားထုတ်တဲ့ကံကတော့တကယ်အမှန်တရားတွေပါပဲယုံနာအမှန်တရားတွေရှင်ရအမှန်တရားတွေရှင်ရပြကြောင်းအမှန်တရားတွေရှင်ရင်းရာတို့ရောက်ကြောင်းအမှန်တရားတွေရှင်ရင်းတဲ့အမှန်တရားတွေပေါ့လေစောစောပိုင်းကတော့ရှင်ရအမှန်တရားနဲ့ရှင်ရပြကြောင်းအမှန်တရားပေါ့ ဒါကြီးပေါ့ဒါကြီးပဲမှတ်ရတာများနေပါလားဟွန်းရှိဘိန်းကဝိရိယတတိသမာဓိအကူညီနဲ့အောင်လည်းမဆိုရင်အတဲ့များပြီဆိုလို့ရှိရင်ကိုယ်ကိုယ်ပြပြခြားခြားနာကြည့်လာတာပဲပထမဆုံးအကျဉ်းစားကိုယ်ကိုယ်ပြခြားခြားနာရှင်းရှင်းလင်းလင်းပြပြတတ်တာကြည့်လာတာ ထူးထူးခြားခြားလည်းသိလာတာပဲကိုယ်တိုင်လည်းမမှန်ကန်သိလာတာတတိယညာဘက်ကရောက်ပြီဆိုလို့ရှိရင်တတော်ကိုတော်တော်အသေးစိတ်ပြီးတော့ကိုသိလာတာပဲပုံသဏ္ဍာန်ပြည့်အာဂရပြည့်ရည်လွတ်လွတ်တဲ့အလီဘောဒီခါအဲ့လောက်ကြည့်ကြည့်လာတာအထက်ပိုင်းညာလေးရောက်ပြီဆိုလို့ရှိရင် ရှုခွေးယုံနာအာယုန်လေးဟာအသေးအဖွဲလေးတွေပေါ့လေဒါလေးပါသင်္ကေဝလေးတွေကထိလာတာသင်္ကေဝလေးတွေဆိုလို့မပြတ်မသားမဟုတ်ဘူးပြက်ပြက်သားကပညာဆိုတဲ့စကားစုမှာပဆိုတဲ့ဟာကကိုယ်ကိုယ်ပြပြခြားခြားနာနာရှင်းရှင်းလင်းလင်းပြက်ပြက်သားသားပေါ့လေကျော်တော့ပဲထိလာမမကန်ထိလာတာလို့ဆိုရတယ်တော့ အဲလိုတော်တော်လေးအားကောင်မင်္ဂန်သိထားသူဟာဒီအသိဉာဏ်ကြီးအရှင်ကပါနေတော့နောက်ကိုယ့်အကိုကိုယ့်အိမ်ကိုပြားနေတဲ့အခါမှာသူကြတာတော့ပြောတော့မယ်လုပ်တော့မယ်ဆိုလို့ရှိရင်မပြောခင်မလုပ်ခင်ကကျိုးရှိရှိရှင်းနိုင်တဲ့ဉာဏ်လေးရတယ် သိမသိဖြစ်နိုင်တဲ့အရာဆင်ခြင်လို့တရားတွေရပါတယ်ကျိုးရှိမှလို့မသိဘူးဆိုမလို့ဘူးအကျိုးလည်းရှိတင်လည်းတင်ပြီဆိုလို့ရှိရင်တော့အဲ့ဒါကိုသူလုပ်တော့တာပဲအဲလုပ်သမျှဟာမမကန်ကန်အဲရှင်းရှင်းလေးဖြစ်လာတော့တာပါပဲအဲ့ဒါဟာပညာနဲ့ပြည့်စုံသူရဲ့ ပြည့်စုံရမယ်အရေးရှင်းနေပါပဲဒီမှာဒီနေ့ဒါတော့ပါပဲပြောစရာတွေကတော့အများကြီးရှိပါသေးတယ်ဒီမှာကပ္ပဝါချမတာတွေဆက်လက်ပြီးတော့ရှင်းလင်းရအောင်မယ်သာဓုသာဓုသာ